အခန်းကြီး22အငယ်1မှ4တင်းညီကိုဤတိုးနွားသည်လမ်းလွဲဒီကိုကြည့်၍မနေရဤကိုထံသို့ဆက်ဆက်ပြန်ပို့ရမည်ဤကိုဝေးတော်၎င်းသူကိုမတိတော်၎င်းထိုတိုးနွားကို ကိုအိမ်တို့ဆောင်ခဲ့ရမည်ဤကိုသည်မရှာ သူ၌မအံ့မီတိုင်အောင် ကိုအိမ်၌ထားရမည်မြဲဖြစ်စေအဝတ်ဖြစ်စေဤကိုဤဥစ္စာစုံတစ်ခုပြောက်၍ တင်တွေ့မိလျင်ကြည်၍မနေဘဲထိုးတူပြုရမည်ဤကိုဤမြင်းနွားသည်လမ်း၌လဲလျက်ရှိသည်ကို ကြည်ရှိ၍မနေရဤကိုနှင့်ဝိုင်း၍ဆက်ဆက်မဆက်ရမည်အငယ်9မှ12မိမသည်ယောက်ျားအဝတ်ကိုမဝတ်ရယောက်ျားသည်လည်းမိမအဝတ်ကိုမဝတ်ရထိုတို့ဝတ်တော်သူရှိသည်များတို့ကို သင်၏ဘုရားသခင်ထာဝရဘုရားသည်ဆက်ဆုပ်ရွံရှာတော်မူ၏တစ်ပင်ပေါ်မြေပေါ်မှာငှက်တိုက်၌ငှက်မှသည်အုပ်များတန်းငယ်များကိုဝတ်လျက်နေသည်ကို တွေ့လျင်တန်းငယ်တို့နှင့်အတူအမိကိုမယူရတင်ဒီကောင်းစား၍အသက်တာရှိမိအကြောင်းတန်းငယ်တို့ကိုသိမ့်ယူလျင်လဲအမိကိုလွှတ်လိုက်ရမည်လူသည်အိမ်မိုးပေါ်ကကြာ၍လူအသက်ကိုတတ်သောအပြစ်မရောက်မီအကြောင်းအိမ်အသက်ကိုဆောက်သောအခါ အမိုးနားပတ်လည်၌အဆီးအတားကိုလုပ်ရမည်။စပျစ်ဥယျာဉ်၌ခြားနားသောမျိုးစေ့တို့ကို ရောနှော၍မကြဲရ။ထိုသို့ကြဲလျှင်၊မျိုးစေ့အသီး၊စပျစ်ပင်အသီးနှစ်ပါးစလုံးပျက်လိမ့်မည်။နွားနှင့်မြည်းကိုဖဲ့၍လယ်မထွန်ရ။ဝါနှင့်သိုးမွေးကို ရောနှော၍ရက်သောအဝတ်ကိုမဝတ်ရ။သင်ခြုံသောအဝတ်စွန်လေးဘက်၌ပန်းပွားတို့ကိုဆွဲရမည် အငယ်73မှ21လူဒီမယားနှင့်ထိမ်းမြန်းဆက်ဆံပြီးမှတဖန်ထိုမိမကိုမုံ၍ငါသည်ဤမိမနှင့်ထိမ်းမြန်းဆက်ဆံသောအခါကညာမစစ်ကြောင်းကိုတိရပြီဟု ထိုမိမ၌ကဲ့ရဲ့စရာအကြောင်းကိုပြု၍သူအရေကိုဖျက်လျင်ထိုမိမ၏မိဘတို့သည်ကညာဤလက္ခဏာတက်တေကိုဆောင်လျက်မြို့၌အသက်ကြီးသူတို့ရှိရာမြို့တကားဝသို့တွား ထိုမိန်းမ၏အဖက အကျွန်ုပ်သမီးကိုဤလူ၌အကျွန်ုပ်ပေးစားပါပြီ။သူသည် ကျွန်ုပ်သမီးကိုမုံ၍တင်ဤသမီးသည်ကညာမစစ်ကြောင်းကိုငါတွေ့ပြီဟုဆိုလျက်ကဲ့ရဲ့เสียအကြောင်းကို ပြုပါ၏။တို့ရတွင်ဤဒီကအကျွန်ုပ်သမီး၏ကညာလက္ခဏာတက်တည်ဖြစ်ပါ၏ဟုအသက်ကြီးသူတို့အားလျှောက်ဆိုလျက်ထိုအဝတ်ကိုသူတို့ရှေ့မှလှန်၍ပြရမည်။ ထိုအခါမြို့၌အသက်ကြီးသူတို့သည်ထိုလူကိုယူ၍ရိုက်ပြီးမှငွေတပိဿာကိုလျော်စေ၍မိန်းမ၏အဘအားပေးရမည်။အကြောင်းမူကား၊ဣသရေလအမျိုးကညာ၏အသရေကို ထိုသူဖျက်လေပြီ။ထိုမိန်းမသည် သူ၏မယားဖြစ်ရမည်။တသက်လုံးထိုမိန်းမနှင့်မကွာရ။သို့မဟုတ်လင်စကားမှန်၍ထိုမိန်းမ၌ကညာလက္ခဏာသက်သေမရှိလျှင်၊ မြို့သားယောက်ျားတို့သည် ထိုမိန်းမကိုအဘအိမ်တံခါးသို့ဆောင်ခဲ့ပြီးလျှင်၊ကျောက်ခဲနှင့်ပစ်၍အသေသတ်ရကြမည်။အကြောင်းမူကား၊သူသည်အဘအိမ်၌မတရားသောမေထုန်သို့လိုက်၍ဣသရေလအမျိုး၌မိုက်မဲသောအမှုကိုပြုလေပြီ။ထိုသို့သင်တို့တွင်ဒုစရိုက်အပြစ်ကိုပယ်ရှားရကြမည်။လင်ရှိသော မိန်းမနှင့်အခြားသောယောက်ျားသင့်နေသည်ကို တွေ့မိလျှင် ထိုယောက်ျားနှင့်မိန်းမနှစ်ယောက်တို့သည် အသေသတ်ခြင်းကိုခံရမည်။ထိုသို့ဒုစရိုက်အပြစ်ကိုဣသရေလအမျိုးမှပယ်ရှားရမည်။အပျိုကညာကိုယောက်ျားနှင့်ထိမ်းမြားဆောင်နှင်းပြီးမှ၊အခြားသောယောက်ျားသည် မြို့ထဲမှာတွေ့၍သင့်နေလျှင်၊ထိုသူနှစ်ယောက်တို့ကို မြို့တံခါးဝသို့ထုတ်ဆောင်ပြီးလျှင်၊ကျောက်ခဲနှင့်ပစ်၍အသေသတ်ရကြမည်။မိန်းမသည်မြို့ထဲမှာရှိလျက်ပင်မအော်မဟစ်သောကြောင့်၎င်း၊ယောက်ျားလည်း သူ့မယားကိုရှုံချသောကြောင့်၎င်းထိုသူနှစ်ယောက်တို့သည် အသေးသက်ချင်းကိုခံရမည်ထိုတို့တင်တို့တွင်ဒုစရိုက်အပြစ်ကိုပယ်ရှားရကြမည်အပြိုကိုယောက်ျားနှင့်ထိမ်းမြန်းဆောင်နှင်းပြီးမှအခြားသောယောက်ျားသည်တော၌တွေ့၍အနိုင်ထက်ပြုလျင် ထိုယောက်ျားတယောက်ထီးကိုသာအသေးသက်ရမည်တေထိုက်သောအပြစ်မရှိသော ထိုမိမကိုတင်သည်အဘယ်သို့မျှမပြုရအကြောင်းမူကားယောက်ျားသည် ထိုမိမကိုတော၌တွေ့၍ မိမအော်ဟစ်တော်လဲကူညီသောသူမရှိသောကြောင့်ထိုအမှုသည် လူချင်းတယောက်ကိုတယောက်ရံပြု၍တတ်သောအမှုနှင့်တူ၏ယောက်ျားနှင့်မထိမ်းမြဲမဆောင်နှင်းသေးသောအပြိုကညာကို အခြားသောယောက်ျားသည် တွေ့၍ကင်ဆွဲတင့်နေသည်ကို တွေ့မိလျှင် ထိုယောက်ျားသည် မိမ၏အဖအားငွေ90ကိုရောရမည် ထိုမိမသည်လည်းသူ၏မယားဖြစ်ရမည် သူကိုရှုံချသောကြောင့်တသက်လုံးမကွာရ လူသည်မိမိအဘနှင့်သာဆိုင်သောအဘ၏မယားကိုမသိမ်းရ